ယောဂီတို့ကိုအရိယဝါဒတရားတော်ကြီးဟောကြားလာခဲ့တာခု၄ရက်ပြည့်သွားပြီဒီနေ့ဆိုရင်၅ရက်မြောက်နေ့၄ပါးပြီးသွားပြီပေါ့အရိယဝါဒတရားတော်၄ပါးဒီတရား၄ပါးနဲ့ပြည့်စုံနေရင်ကိုပဲအတော်ကိုပေးရန်အန္တရာယ်တွေလုံခြုံနေလောက်ပါပြီဒီတရား၄ပါးနဲ့ပြည့်စုံအောင်အားထုတ်နိုင်ရင်ကိုပဲ အပယ်ဆင်းရဲတွေကတော့လွတ်နေလောက်ပါသို့တော်လည်းပဲအရိယဝါဒတရားတော်မှာဘုရားရှင်ကိုရောမြတ်ကြီးက10ပါးဟောကြားထားခဲ့တယ်။၅ပါးမြောက်ဖြစ်တဲ့အရိယဝါဒတရားပါဠိဆိုတော့ကတင်းစာဘိက္ခဝေဘိက္ခုပနုဏပစ္စည်းကတစ္ဆောဟောတိ သီးသန့်သစ္စာများကိုပယ်ရမယ်လို့ဘုန်းကြီးတို့ခေါင်းစဉ်ဆောင်ပုဒ်ကလေးပေးခြင်းခါတုန်းကပေးခဲ့တယ်။လေးရမိကပယ်ရှင်းရာသစ္စာသီးသန့်များဆိုပြီးတော့တရားခေါင်းစဉ်လေးတွေ10ပါးဟောကြားခြင်းခါကာလတုန်းကပထမဦးဆုံးနေ့ကဆောင်ပုဒ်လေးတွေပေးခဲ့။အဲဒီသစ္စာသီးသန့်များဆိုတဲ့အဲဒီသစ္စာသီးသန့်များကိုနံပါတ်5အနေအားဖြင့်အရိယဝါဒတရားတော်နေရာမှာထည့်ထား ကတိသဘေကဝေဘေကုပနုနာပစ္စည်းကတစ္ဆောဟောတိဘေကဝေယဟန်တော်များဥจิตတုကတိသဘေတုလျင်ဘေကုယဟန်တိပနုနာပစ္စည်းကတစ္ဆောတစ္ဆာ၄ပါးကိုပေပြီးသည်တိတံတစ္ဆာများကိုပေပြီးသည်ဟောတိဖြစ်သည်တိတံတစ္ဆာများကိုဘယ်လိုပေရှင်းထားသလဲဒါကိုဘုရားရှင်ကိုရောင်မြတ်ကြီးကကိုတော်တိုင်နေအချင်းပြန်ပြီးတော့ဖြေကြားတော်မူတယ် ဣဒဘေကဝေဘေကုနောပုထုတမနဗျမနာနံပုထုပိစေကသစ္စာနိတေယတိတံသတတောလောကောတိဝံအတတတောလောကောတိဝံအန္တဝါလောကောတိဝါအနန္တဝါလောကောတိဝါတံစီဝံတံတရတံတရိရတိဝါအဉ္ဉံစီဝံအဉ္ဉံတရိရတိဝါဟောတိတထာဂတောပရမရဏတိဝါနာဟောတိတထာဂတောပရမရဏတိဝါ ဟောတိသနသဟောတိတထာဂတော ပရမရဏတိဝါနေဝဟောတိနာဟောတိတထာဂတောပရမရဏတိဝါသဗ္ဗနိတဏိနုနာနိဟွန်တိပရုဏာနိသတ္တာရိဝန္တာနိမုဒ္ဒာနိဗဟိနာနိပတိနိတေကပတိနိတ္ထာနိဧဝံခောဘေခဝေဘေကုပနုနာပစ္စေကသစ္စောဟောတိဘေခဝေဟံတော်မြတ်ဥจิตတရု ဤရာဤသာသနာတော်၌ဘိက္ခုလောယဟံအားဘုဒ္ဓတမနာပြမနာနာများစွာသောယဟံပုံနာတို့ဤယာနိတဏိပုထုပိစေကသစ္စာနိအကျဉ်များစွာသောအတိတိသောသစ္စာဝါဒတို့သည်တန်တီရှိကုန်၏များစွာသောယဟန်ပုံနာအမိခံထားတဲ့ပုဂ္ဂိုလ်များအဲ့ဒီပုဂ္ဂိုလ်များဟာ သီးသန့်သစ္စာများရှိတယ်တဲ့ယာနိတာနိပုတ္တသစ္စေကပစ္စာနိတဲ့အကျင့်များစွာသောအတိတိသောသစ္စာဝါဒတို့သည်တန်တေရှိကုန်၏တရားထေတံအတိတိသောသစ္စာဝါဒတို့ဟူသည်အဘယ်နည်းဟုမူကားလောကောလောကောတတဝဟုဆိုအပ်သောလောကသည်တတတောမပျက်စီးပဲအမြဲတည်၍နေသည်ဣတိဝအမြဲတည်၍နေ၏ဣတိဝဤသို့၎င်း တတ္တဝါတွေဟာမပျက်စီးပဲနဲ့အမြဲတည်နေတယ်လို့ဒီလိုယူဆတာတဲ့အယူအဆွဲကလည်းရှိတယ်ဗျအတ္တတတောလောကောတိဝါလောကဟောဒီတတဝဝုဆုံးအပ်သော လောကသည်အတ္တတတောအတ္တတတောသိလျင်မပျက်စီးပဲအမြဲတည်၍နေသည်မဟုတ်ဣတိဝါဤသို့၎င်းတတ္တဝါတွေဟာ တည်ပြီးလို့ရှိရင်မပြည့်စည်ပဲနဲ့အမြဲတည်နေတာမဟုတ်ဘူးလို့ဒီလိုယူဆပြီးတော့နေတဲ့အယူဝါဒလည်းရှိတယ်တဲ့။အန္တဝါလောကောတိဝါတဲ့။လောကောလောကတိအန္တဝါအဆုံးအပိုင်းအခြားရှိ၏ဣတိဝါဤသို့၎င်း။လောကကြီးဟာအဆုံးအပိုင်းအခြားရှိတယ်လို့ယူဆနေတဲ့အယူဝါဒလည်းရှိတယ်တဲ့။အနန္တဝါလောကောတိဝါလောကောဟောတိလောကတိ။ လောကောတ attva ဟုဆိုသော လောကသည်အနန္တဝါအဆုံးပိုင်းခြားမရှိဣတိဝါဤသို့၎င်းလောကကြီးဟာအဆုံးပိုင်းခြားမရှိဘူးလို့ဒီလိုယူဆတဲ့အယူဝါဒလည်းရှိတယ်တဲ့တံဇီဝံတံတရိရန်တိဝါတံတရိရန်ထိုယုတ်ကိုတံဇီဝံထိုအသက်ကောင်းသည်တံတရိရန်ထိုယုတ်ကိုမြည်ဣတိဝါဤသို့၎င်းအသက်ကောင်ဟာဟောဒီယုတ်ကိုကြီးမြည်တယ်လို့ဒီလိုယူဆနေတဲ့အယူဆတွေလည်းရှိတယ်တဲ့ အညာဇီဝံအညာတရိဒံတိဝါတဲ့အညာယုတ်ကိုမှတပါးဇီဝံအသက်ကောင်းသည်အညာယုတ်ကိုမှတပါးတခြားသည်အညာအသက်ကောင်းမှတပါးတခြားသည်အညာယုတ်ကိုမှတပါးတခြားသည်တရိဒံဤယုတ်ကိုသည်အညာအသက်ကောင်းမှတပါးတခြားသည်ဣတိဝါဤတို့၎င်းအသက်ကောင်ဟာယုတ်ကိုမှတခြားတပါးဖြစ်တယ်။ဟဲ့ယုတ်ကိုကြီးဟာလည်းပဲအသက်ကောင်မှတပါးတခြားဖြစ်တယ်လို့အဲ့ဒီလိုယူဆနေတဲ့ အယူအဆွဲတွေလည်းရှိတယ်တဲ့ဟောတိတထာဂတောပရမရဏတိဝါဟောတိတထာဂတောပရမရဏတိဝါတထာဂတောတတဝါတိမရဏတိတိမပရဏနောက်၌ဟောတိရှိသေးဤဣတိဝါဤတို့၎င်းတတဝါဟာသိပြီးတဲ့နောက်ရှိသေးတယ်လို့ယူဆွဲနေတဲ့အယူဆွဲတွေလည်းရှိရဲ့တဲ့နာဟောတိတထာဂတောပရမရဏတိဝါတထာဂတောတတဝါတိမရဏတိတိမပရဏနောက်၌ နာဟောတိမဖြစ်တော့ပြီဝါမရှိတော့ပြီဣတိဝါဤတို့၎င်းတတဝဟာသိပြီးတဲ့နောက်မရှိတော့ဘူးလို့ဒီလိုယူဆနေတဲ့အယူအဆလေးလည်းပဲရှိတယ်ဟောတိသနာသဟောတိတထကတောပရမနာတိဝတထကတောတတဝတိမရဏတိတိမပရနောက်၌ဟောတိသရှိလေရှိသည်ဒါလျင်ဒီနာသဟောတိမရှိလေမရှိသည်ဒါလျင်ဒီရှိသည်လည်းမဟုတ်ဘူးမရှိသည်လည်းမဟုတ်ဘူးလို့ယူဆွဲနေတဲ့အယူဆွဲလေးလည်းပဲရှိတယ် နေဝဟောတိနာဟောတိတထာဂတောပရမရဏတိဝါတထာဂတောတတဝါတိမရဏတိတိမပရဏနောက်၌နေဝဟောတိရှိသည်လည်းမဟုတ်နာဟောတိမရှိသည်လည်းမဟုတ်ဣတိဝါဤသို့၎င်းတတဝါသိပြီးတဲ့နောက်မှာရှိသည်လည်းမဟုတ်ဘူးမရှိသည်လည်းမဟုတ်ဘူးလို့ဒီလိုယူဆွဲပြီးတော့နေတဲ့အယူအဆအစွဲလန်းနေလေရှိတယ်တဲ့တပ္ပဏိအလုံးစုံကုန်သောတဏှိထိုအတိတိသောတစ္ဆာဝါဒတို့ကို လုံနာနိပေအကုန်တိဟွန်တိဖြစ်ကုန်၏ပနုနာနိကောင်းစွာပေအကုန်တိဟွန်တိဖြစ်ကုန်၏ဇာတန်နိဆုံးအကုန်တိဝန္တန်နိထွေးအံအကုန်တိမုတ်တန်နိလွတ်အကုန်တိဗဟိနာနိပေအကုန်တိပတိနိတေကနိတဖမဖြစ်သောအာဖြင့်ဆုံးအကုန်တိဟွန်တိဖြစ်ကုန်၏ဘေခဝေယံတို့မြတ်ဥจิตတို့ဧဝံခောဤတို့လျင်ဘေခုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည် ပနုံနာပစ္စေကတစ္ဆောတီတိသောတစ္ဆဝါဒကိုပေပြီးသည်ဟောတိစင်စင်မသွေဖြစ်ပါ၏တော်တည်းဟောဒီလောကကြီးထဲမှာဗုဒ္ဓသာသနာတော်ရဲ့အပြင်ဘက်ကဘာသာယူဝါဒတွေဆိုတာအများကြီး မရှိပြီဗလားဗျာယခုလည်းပဲမြတ်စွာဘုရားရှင်ရဲ့ ဗုဒ္ဓအယူဝါဒဗုဒ္ဓသာသနာတော်ရဲ့အပြင်ဘက်ကဘာသာဝါဒတွေအများကြီးရှိတယ်မြတ်စွာဘုရားပွင့်ထွန်းပေါ်ပေါက်တော်မူနေတဲ့အချိန်တုန်းကလည်းပဲဘုရားရှင်ရဲ့ဒီသာသနာတော်ရဲ့အပြင်ဘက်ကဘာသာအယူဝါဒတွေမရှိပေဘူးလားရှိတယ်အဲတော့ကိုယ်အယူဝါဒနဲ့ကိုယ်ကိုဟာမမှန်တယ်လို့ဒီလိုယူဆပြောဆိုပြီးတော့နေကြတယ်တကယ်တဘာဝဓမ္မနဲ့တကယ်တဘာဝဓမ္မနဲ့ချိန်ထိုးပြီးတော့ကြည့်လိုက်မယ်ဆိုရင်တော့လည်းပဲ မှန်တာတော့မဟုတ်ပါဘူးတဲ့အမှားတွေကြီးတယ်တဲ့အဲ့လိုမိစ္ဆာအယူဝါဒတွေဟာသူဟာနဲ့သူမှန်တယ်ဆိုပြီးယူဆပြောဆိုနေကြတဲ့အတွက်အဲ့ဓာတွေကိုပစ္စေကတစ္ဆသီတံတစ္ဆာတွေလို့ဒီလိုဆိုထားပါတယ်ဒါကိုယ်ဝါဒနဲ့ကိုမှန်တယ်လို့ယူဆနေတာဘုန်းကြီးတို့ဗုဒ္ဓအယူဝါဒကလည်းပဲဒုက္ခသမုဒယနိရောဓမက္ခဆိုတဲ့အမှန်တရားတွေမရှိပေဘူးလား ။အေးအဲ့လိုအမှန်တရားသစ္စာတရားတွေရှိတယ်လို့သူတို့ဝါဒသူတို့အယူဝါဒနဲ့လည်းပဲသူတို့ဟာသူတို့သစ္စာတရားတွေရှိ။ဒါကြောင့်မို့အဲ့ဒီသစ္စာတရားတွေကိုပစ္စည်းကသစ္စာတိဒံသစ္စာတွေလို့ဒီလိုဆိုတာပါ။အဲ့ဒီတိဒံသစ္စာဆိုတဲ့မိစ္ဆာဝါဒဒီကိုလည်းပဲဒီရိယာတို့ရဲ့စံအိမ်နဲ့နေမဲ့ပုဂ္ဂိုလ်ဟာပယ်ပြီးဖြစ်ရတယ်။ယနေ့တိတံပစ္စာတွေကိုလက်ခံထားရမှာလားပယ်ပြီးဖြစ်ရမှာလား ဒီအရိယာတို့ရဲ့စံအိမ်နဲ့နေမဲ့ပုဂ္ဂိုလ်ဟာအဲ့ဒီမိစ္ဆာယူဝါဒလို့ခေါ်တဲ့တိလသစ္စာတွေကိုပယ်ပြီးဖြစ်ရမယ်။အဲ့ဒီမိစ္ဆာဝါဒအတူချုပ်ကတော့ဘာလဲဆိုရင်တတ္တရဒိဋ္ဌိနဲ့ဥစ္စေတဒိဋ္ဌိဒီနှစ်ခုပါပဲ။လောကမှာတတ္တရဒိဋ္ဌိအယူရှိနေတဲ့သူကပုဂ္ဂိုလ်တ attva ဟာတည်ပြီးတော့လည်းပဲတည်မြဲပြီးနေတယ်။တဏှာရမှာအသက်ကောင်လိုက်ကြောင်းရွှေ့ပြီးတော့ရှင်မြဲရှိနေတယ်လို့ထင်တယ်။ဒါဟာဘုန်းကြီးတို့ယောဂီများဒါတတ္တရဒိဋ္ဌိပဲ။ အဲ့ဒီတတ္တရဒိဋ္ဌိကဗုဒ္ဓဘာသာလို့ခံယူနေကြတဲ့ပုဂ္ဂိုလ်များမှာလည်းပဲဒီတတ္တရဒိဋ္ဌိတွေရှိနေကြတယ်။ဘုန်းကြီးတို့တောရဒေသတွေမှာရှိတယ်။တောရဒေသတွေမှာတဦးတယောက်ကွယ်လွန်သွားပြီဆိုရင်အဲ့ဒီမှာလိပ်ပြာခွဲရတယ်လို့ဘာတို့ညာတို့မရှိဘူးလား။ရှိတယ်။အဲ့လိပ်ပြာခွဲတယ်ဆိုတာဒီရုပ်ကိုယ်ကြီးကမရှိတော့သေသွားပြီ။ဟိုမှာအသက်ကောင်လိပ်ပြာကောင်လေးရှိနေတယ်လို့ယူဆနေတာလေ။ ဒီခန္ဓာကိုယ်ကြီးကသာဒီမှာလောကကြီးထဲမှာတည်သွားတာအသက်ကောင်လေးကမတည်သေးဘူးရှိတယ်တခြားခန္ဓာကိုယ်ထဲမှာသူပြောင်းရွှေ့တော့မှာလို့ဒီလိုပြောင်းရွှေ့ပြီးတော့ဒီနေ့ဒီနေ့မဲ့လို့ယူဆတဲ့အယူဆကိုတတ္တရာဒိဋ္ဌိခေါ်တယ်ဗာဒိဋ္ဌိလေဒါဗုဒ္ဓဘာသာလို့အမည်ခံနေတဲ့ပုဂ္ဂိုလ်ရဲ့တန်တမ်းမှာလေးပဲဒီတတ္တရာဒိဋ္ဌိဆိုရဲ့အယူအဆွဲကြီးရှိမနေဘူးလားဗျာဘုန်းကြီးတို့ရက်မှာတောရက်ဒီမှာရှိနေတယ်ဒါမျိုးရက်တော့မသိဘူးပေါ့တောရက်ဒီမှာဘုန်းကြီးတို့လက်ပြခွဲတာတို့ဗာလုတ်တာတို့ညာလုတ်တာတို့ဆိုတာတွေရှိနေကြတယ် အဲ့ဒါဒီတတ္တရဒိဋ္ဌိယူဝါဒတွေပဲနောက်ပြီးတော့ဘုန်းကြီးတို့ဥစေတဒိဋ္ဌိအယူရှိတဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒီဥစေတဒိဋ္ဌိအယူရှိတဲ့သူကပုဂ္ဂိုလ်တ attva ဟာသေသွားရင်ဘာမှမရှိတော့ဘူးအကုန်လုံးပျောက်သွားတယ်လို့ဒီလိုယုံကြည်ယူဆကြတယ်ဒါကြောင့်သူကလည်းပဲသေပြီးတဲ့နောက်ကိုဟိုဘဝဒီဘဝတွေရှိသေးတယ်ဆိုတာကိုအလကားအမှားတွေပဲလို့ဆိုပြီးတော့ပယ်ချထားတယ်ဒါဥစေတဝါဒပါဝါဒလည်း ဒီဥစ္စေတဝါဒတာဥစ္စေတဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်သိပြီးတဲ့နောက်ဘာဘဝမှမရှိတော့ဘူးအာလုံးပြတ်သွားပြီဆိုတဲ့အယူဝါအယူဝါဒကိုဒါဥစ္စေတဝါဒဥစ္စေတဒိဋ္ဌိခေါ်တယ်အဲ့ဓာတွေဟာကိုယ်အယူနဲ့ကိုယ်သာမှန်းနေတယ်တကယ်တဘာဝဓမ္မအစစ်မှန်တွေနဲ့ချိန်ထိုးပြီးတော့ကြည့်လိုက်လို့ရှိရင်မှန်နိုင်ရလားဗျာမမှန်ဘူးအမှားတွေကြီးတယ်ပဲဒါကြောင့်ဒီမိစ္ဆာအယူတွေကိုတိတံသစ္စာတွေလို့ဒီလိုတိတံခွဲပြီးတော့ထားတယ်အဲ့ဒီတိတံသစ္စာတွေကို ဒီအရိယာတို့ရဲ့စံနေအိမ်နဲ့နေမဲ့ပုဂ္ဂိုလ်များဟာမလုပ်ရမှာလေပယ်ရမယ်ပယ်ရမယ်ဒါပေမဲ့ဘုန်းကြီးတို့ယောဂီများပယ်ရမယ်ဆိုလို့အထူးပယ်နေရတာမဟုတ်ပါဘူးရှင်ပိုင်းကဘုန်းကြီးပြောလာခဲ့တယ်တတရခေနာစေတတာတတိအဆောင်လျှောက်ကလေးနဲ့အမြဲမပြတ် ရှုမှတ်သွားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာသင်္ခါရုပ္ပခဏ်ညာရောက်တဲ့အခါကျတော့ဆက်လင်မှုပိခဏ်နဲ့ပြည့်စုံသွားတယ်ဘုန်းကြီးမလေးကဟောခဲ့တဲ့ဆက်လင်မှုပိခဏ်အဲ့ဒီဆက်လင်မှုပိခဏ်နဲ့ပြည့်စုံသွားတယ် အဲဒီကနေပြီးတော့အစဉ်အတိုင်းဘုန်းကြီးတို့ဝိပဿနာဉာဏ်ဤအစဉ်စဉ်တက်သွားလို့ရှိရင်သောတပတ္တိမဉ္ဇဉ်လျှောက်အဲဒီသောတပတ္တိမဉ္ဇဉ်ရောက်ပြီဆိုရင်အဲဒီတိဒံတစ္ဆာတွေအကုန်လုံးကင်းပြောက်သွားပြီပယ်ပြီးဖြစ်သွားပြီမိစ္ဆာဒိဋ္ဌိကိုအကျွမ်းမဲ့ပယ်ပြီးသားဖြစ်သွားပြီသောတပန်မှာမိစ္ဆာဒိဋ္ဌိကိုအကျွမ်းမဲ့မပယ်တတ်ပေဘူးလားအားလုံးပယ်တတ်ထားတဲ့အတွက်ကြောင့်အဲဒီတိတ္တတိဒံတစ္ဆာတွေကိုအကုန်လုံးကင်းပြောက်သွားတယ်ဒီမိစ္ဆာဒိဋ္ဌိဘေးကြီးတွေအကုန်လုံးကင်းကြောက်သွားပြီသောတာပန်ဖြစ်ပြီဆိုရင်ဒါကြောင့် ယောဂီပုဂ္ဂိုလ်ဟာအရိယာတို့ရဲ့စံနေအိမ်မဲမှာနေမဲ့ပုဂ္ဂိုလ်ဟာမလုပ်ရမလဲဆိုရင်အဲဒီသီးသန့်သစ္စာတရားတွေအထူးအားဖြင့်ပြောရလို့ရှိရင်ပေါ်လွင်အောင်ပြောရရင်မိစ္ဆာဒိဋ္ဌိတွေပယ်ရမလားလက်ခံရမလားဒီအဲ့ဓာတွေကိုအားလုံးစောစောကပြောခဲ့တဲ့ဟာတွေပယ်ရမယ်စောကစောစောကဘုန်းကြီးတို့ပြောခဲ့တယ်ဘာတွေလဲဆိုတော့အဲတတ္တဝါဟာမပြည့်စည်ပဲနဲ့အမြဲတည်ရှိနေတယ်ဆိုတဲ့အယူဆွဲသည်တတ္တဝါတည်ပြီးလို့ရှိရင်ပြည့်စည်သည် အမြဲတည်ရှိနေသည်မဟုတ်ဘူးလို့ဒီလိုယူဆွဲနေတဲ့အယူအဆွဲတွေတတ္တဝါအဆုံးပိုင်းခြားရှိတယ်လို့ယူဆွဲထားတဲ့အယူဆွဲတွေတတ္တဝါအဆုံးပိုင်းခြားမရှိဘူးဆိုတဲ့ယူဆွဲတွေအသက်ကောင်နဲ့ရုပ်ကအတူတူပဲလို့ယူဆွဲထားတဲ့အယူဆွဲတွေအသက်ကောင်ကတခြားရုပ်ကတခြားလို့ယူဆွဲထားတဲ့အယူဆွဲတွေတတ္တဝါတည်ပြီးတဲ့နောက်ရှိသေးတယ်လို့ယူဆွဲထားတဲ့အယူဆွဲတွေတတ္တဝါတည်ပြီးတဲ့နောက်မရှိတော့ဘူးလို့ယူဆွဲထားတဲ့အယူဆွဲတွေ တတဝါတည်ပြီးတဲ့နောက်ရှိလဲရှိတယ်မရှိလဲမရှိဘူးလို့ယူဆွဲထားတဲ့ယူဆွဲတွေတတဝါတည်ပြီးတဲ့နောက်ရှိသည်လဲမဟုတ်ဘူးမရှိသည်လဲမဟုတ်ဘူးလို့ယူဆွဲထားတဲ့ယူဆွဲတွေအဲ့ဒါတိတ္တသစ္စာတွေပါတွေပါလိမ့်မယ်အဲ့ဒီတိတ္တသစ္စာတွေကိုဘာလို့ရမှာလဲပယ်ရမယ်ဒါကြောင့်ခေါင်းညခေါင်းစဉ်ဆောက်ပုံလေးတွေကပါတယ်လေးရမိရပယ်ရှင်းရသစ္စာတိတ္တများဆိုတော့လေးရမိကဆိုတော့ဘုန်းကြီးတို့နံပါတ်1အရိယဝါဒတရားထဲမှာဘုန်းကြီးဟောခဲ့ပြီးမိရ၄ပါဟုတ်တယ်မဟုတ်လား ကဲဒါလေးသံဖို့တစ်ပုဒ်တွဲလို့ရသွားပြီဆိုလိုက်ရအောင်လေးရမိကံပေရှင်ယံသစ္စာတိဒမြာလေးရမိကံပေရှင်ယံသစ္စာတိဒမြာသု ဘုန်းကြီးတို့ယောဂီများအောက်ထက်သောတပတ္တိမဉ္ဇဉ်လောက်ရပြီဆိုရင်အဲ့ဒီမိစ္ဆာဒိဋ္ဌိဆိုတဲ့တစ္ဆာတိသတိတနဲ့အကျွမ်းမဲ့ပယ်ပြီးမဖြစ်ပေဘူးလားနောက်တစ်ခါနံပါတ်6ဖြစ်တဲ့အရိယဝါဒကကတိဇာဘေခဝေဘေကုသမဝေယတတ္တိတနောဟောတိဘေခဝေယံတော်များဥจิตသားတို့ကတိဇာဘေပုံပဲနည်းဖြင့်ဘေကုယဟန်တိကတိဇာဘေတုလင်ဘေကုယံတိသမဝေယတတ္တိတနောရှာမိမှုအလုံးစုံကိုအကုန်ပဲစွန့်ပြည့်ပြီးဟောတိဖြစ်ပါသည် ရိယာတို့စံနေအိမ်နဲ့နေမဲ့ပုဂ္ဂိုလ်ဟာရှာမင်းမှုတွေကင်းရမယ်။ပါရိကင်းရမှာလေ။သမဝေယံတတေသနောရှာမင်းမှုအလုံးစုံကိုအကုန်ပယ်စွန့်ပြီးသည် ဟောတိဖြစ်သည်။ဘေကဝေယံတို့မြတ်ဥจิตတို့ဤရဤသာသနာတော်၌ဘေခုနောယဟန်သည်ကာမေတနာကာမဂုဏ်ကိုရှာမင်းခြင်းကိုဗဟိနာပယ်အပ်ပြီးသည်ဟောတိဖြစ်၏။ကာမဂုဏ်ကိုပယ်ပြီးသားဖြစ်ရမယ်။ကာမဂုဏ်ကိုရှာမင်းခြင်းဆိုတဲ့ ကာမိတနာအဲ့ဒီရှာမိခြင်းนี่ပယ်ပြီးဖြစ်ရမယ်တဲ့ဘဝေတနာဘဝကိုရှာမိခြင်းကိုဘိနာပယ်အပြည်သည်ဟောတိဖြစ်၏ဗြမစရိယေတနာမြတ်သောကျင့်ကိုရှာမိခြင်းသည်ပฏิပတ္တတာငြိအေးသည်ဟောတိဖြစ်၏ဘေကဝေယံတို့မြတ်ဥစ္စတတို့ဧဝံကောဤတို့လျင်ဘိက္ခုယဟန်တိဝါယောဂီပုဂ္ဂိုလ်သည် ဓမ္မဝေယတထေတနောရှာမိမဝလုံးစုံကိုအကုန်ပဲစွန့်ပြီးသည်ဟောတိစင်စစ်မသွေးဖြစ်ပါ၏တော်တည်းီတော့ရှာမိမှုကင်းရမယ်။ဘာတွေရှာမိမှုကင်းရမှာလဲဆိုရင်တဲ့ရှာမိမှုဆိုတာဘာတွေလဲဆိုတော့ကာမေတနာကာမဂုဏ်ကိုရှာမိခြင်းဘာကိုရှာမိခြင်းလဲဘဝေဒနာတဲ့ဘဝကိုရှာမိခြင်းတဲ့ ဓမ္မစရိယေဒနာမြတ်သောအကျင့်ကိုရှာမိခြင်းလို့ရှာမိခြင်း၃မျိုးရှိတယ်ဘယ်နှမျိုး ရှိပါလိမ့်မယ်အဲ့ဒီ၃မျိုးဒီရှာမိမှုကြီးကင်းရမှာကာမဂုဏ်ကိုရှာမိခြင်းဆိုတာကဘာလဲဆိုတော့ကာမဂုဏ်အာယုန်တွေကိုနှစ်သက်ตาရပြီးတော့လိုက်လံရှာမိနေတာကိုဆိုလိုပါတယ်ကောင်းတဲ့အာယုန်လေးတွေရူပါယုန်ကောင်းကောင်းလေးတွေတရယုန်ကောင်းကောင်းလေးတွေကန္တာယုန်ကောင်းကောင်းလေးတွေယန္တာယုန်ကောင်းကောင်းလေးတွေ အတွေ့အထိအာယုံကောင်းကောင်းလေးတွေအဲ့လိုအာယုံကောင်းကောင်းလေးတွေကိုလိုက်ပြီးတော့ရှာမိနေတာအဲ့လိုလိုက်လံပြီးတော့ရှာမိနေတာကိုကာမဂုဏ်အဲ့ဒါဟာဘုန်းကြီးတို့ယောဂီများဘယ်ကြမှာဒီကာမဂုဏ်ကိုရှာမိခြင်းဟာဘယ်ကြမှာငြိမ့်တယ်လေဆိုရင်ဒီပထမဦးဆုံးဟောလာခဲ့တဲ့တတိအဆောင်ရှောက်လေးထားပြီးတော့တတိမပြရှုမှတ်ပြီးတော့အာထုတ်သွားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဝိပဿနာဉာဏ်ကြီး နာမရူပပရိစေရဉာဏ်ကစပြီးတော့အစဉ်စဉ်ရင့်ကျက်ပြည့်စုံသွားတဲ့အခါသောတပတ္တိမဉဏ်ရပြီးသောတပန်ဖြစ်တယ်။အဲဒီတော့လည်းပဲဒီရှားမိမှုတွေမငြိမ့်သေးဘူး။ရှားမိရတော့မယ်သောတပန်မှလည်းပဲခုနဘဝတောင်နေရသေးတာ။ရှားမိနေရတော့မယ်။တဂရဂံမိမဉဏ်ပူဉဏ်ကိုတဂရဂံမိမဉဏ်ပူဉဏ်ဆက်ရောက်ပြီးတော့အဲဒီကဆက်လက်ရှုမှတ်ပွားများအထောက်သွားလို့တဂရဂံမိမဉဏ်ပူဉဏ်ဆက်ရောက်လို့တဂရဂံဖြစ်ပြီးဆိုရင်လည်းပဲအဲဒီပုဂ္ဂိုလ်ဟာရှားမိမှုမငြိမ့်သေးဘူး။ အနာဂံဖြစ်သည့်ရှိအောင်ဆက်လက်ပြီးတော့အားထုတ်အောင်မယ်။ဆက်လက်အားထုတ်တဲ့အခါကလည်းကျတော့အနာဂံမိမညာဘုံညာဆက်ရောက်ပြီးတော့အနာဂံဖြစ်တဲ့အခါကျတော့သူကအဲ့ဒီကြမှာရှာမိမှုငြိမ့်တယ်။အဲ့ဒီကြမှာရှာမိမှုကငြိမ့်တယ်။အဲ့ဒီခါကျတော့ဘုန်းကြီးတို့ယောဂီများအနာဂံမှာကာမဂုဏ်ရှာမိမှုဟာလုံးလုံးမရှိတော့ဘူး။အနာဂံပုဂ္ဂိုလ်ဟာကာမဂုဏ်အာယုန်တွေရှာမိမှုတွေရှိသေးရလားဗျာ။အနုစားဖြစ်တဲ့ကာမဂုဏ်တွေအစအကုန်လုံးပယ်ပြီးသားဖြစ်သွားပြီ ဒါကြောင့်ကာမဂုဏ်ရှာမိမှုအားလုံးကိုအလုံးစုံကိုအကုန်မရှိတော့ဘူးကာမဂုဏ်ရှာမိမှုတွေမရှိတော့ဘူးအကုန်လုံးကင်းသွားပြီအဲ့ဒီကျတော့မှအနာဂံရောက်မှကာမဂုဏ်ရှာမိမှုတွေကင်းသွားတာဖြစ်တော့ယောဂီပုဂ္ဂိုလ်ဟာဘယ်ထိအောင်ကြိုးစားရမှနေဆိုရင်ဒီအနာဂါမိမျက်ညာပုံညာဆက်ရောက်ပြီးထိအောင်အနာဂံရောက်အောင်အာထုတ်ဖို့ရမလိုပေဘူးလားဗျာအင်းအာထုတ်ဖို့လိုတယ်အနာဂံရောက်မှဒီကာမိတနာကာမကိုရှာမိခြင်းကကင်းသွားမှာနောက်တစ်ခါနံပါတ်2ကဘဝရှာမိခြင်း ဘာကိုရှာမိခြင်းလဲဘဝရှာမိခြင်းဆိုတာက အနာဂတ်မှလည်းပဲမငြိမ့်သေးဘူးသောတာပန်မှလည်းပဲဘဝတွေရအောင်ရအောင်တဂရကံမှလည်းပဲနောက်တဲ့နှစ်ဘဝရအောင်မယ်အနာဂတ်မှလည်းပဲဘုန်းကြီးတို့ယောဂီများရူပဘဝအရူပဘဝကိုအလိုရှိနေသေးတာပဲဟေးကိုဘဝကရင်းနဲ့ကိုတာယာနေသေးတာပဲဒါကြောင့်အနာဂတ်မှလည်းပဲဘဝရှာမိခြင်းမငြိမ့်သေးဘူးယဟန္တာဖြစ်သွားတော့မှသူကငြိမ့်တယ်။ဘာဖြစ်သွားမှငြိမ့်တယ်လဲ ယဟန္တာဖြစ်သွားပြီဆိုရင်နောက်ထပ်ဘဝရပါဦးမလားအေးမရတော့ဘူးယဟန္တာဖြစ်သွားတဲ့အခါကျမှငြိမ့်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများကအဲ့ဒီဘဝရှာမီးခြင်းတွေကငြိမ့်အောင်ယဟန္တာဖြစ်အောင်အထောက်ရမယ်ဘာဖြစ်အောင်အထောက်ရမလဲယဟန္တာဖြစ်တည်တည်အောင်အထောက်ရမယ်လို့ဆိုလိုပါတယ်ဒါတွေကလည်းအထူးတော့ဘုန်းကြီးတို့ယောဂီများအထူးအတွေ့အထူးစမ်းလုပ်ပြီးတော့အားထုတ်နေရတာတော့မဟုတ်ပါဘူးရှေ့ပိုင်းကဘုန်းကြီးပြောလာခဲ့တဲ့အတိုင်းတတိကလေးနဲ့ပေါ့တတိဆောက်ရှောက်ကလေးနဲ့ပဲ မပြတ်ရှုမှတ်ပြီးတော့အစဉ်အတိုင်းလိုက်သွားလို့ရှိရင်ဘုန်းကြီးတို့ယောဂီများဝိပဿနာဉာဏ်ဤအစဉ်စဉ်တက်တဲ့ကသောတာပတိမညာပူညာရောက်သောတာပန်ဖြစ်သဂရဂံမိမညာပူညာရောက်သဂရဂံဖြစ်အနာဂံမိမညာပူညာရောက်အနာဂံဖြစ်အရဟတမညာပူညာဆက်ရောက်ပြီးယဟန္တာဖြစ်ပြီအဲ့ဒီယဟန္တာဖြစ်တဲ့အခါကျတော့အဲ့ဒီဘဝရှာမိခြင်းนี่အကုန်လုံးမငြိမ့်ပေဘူးလားအကုန်ငြိမ့်သွားပြီနောက်တစ်ခါဘုန်းကြီးတို့နံပါတ်3ကပြမစရိယာမြတ်သောအကျင့်ကိုရှာမိခြင်း ဘာရှာမိခြင်းလဲလေမြတ်သောအကျင့်ကိုရှာမိခြင်းဆိုတာကတော့မြတ်သောအကျင့်အဲ့ဒီမြတ်သောအကျင့်မှန်ကိုမသိသေးတဲ့ပုထုဇဉ်ပုဂ္ဂိုလ်မှာဟိုအကျင့်က ဟုံနိုးနိုးဒီအကျင့်ကဟုံနိုးနိုးအဲ့လိုဟုံနိုးနိုးဟုံနိုးနိုးနဲ့လိုက်ပြီးတော့ရှားမနေရဘူးလားကဲဘုန်းကြီးတို့ယောဂီများတရားအားထုတ်တော့မယ်ဆိုရင်ပရိသတ်သွားရကောင်းမလားဟဲဟိုရိသတ်သွားရင်ကောင်းမလားဒီရိသတ်သွားရင်ကောင်းမလား မဟာစီသွားရင်ကောင်းမလားမိုးကုတ်သွားရင်ကောင်းမလားဘယ်သွားရင်ကောင်းမလဲဟောအဲ့လိုဟုန်လုံးလုံးနဲ့ဆရာမီးနေတာဒါပုထုဇဉ်တွေမှာမြတ်တော်ကျင့်ကိုရှာနေတာဘာကိုရှာနေတာလဲအမှန်သိသေးလို့လားမသိသေးလို့လားအဲ့လိုမသိသေးတဲ့အတွက်ကြောင့်မဟုန်လုံးနဲ့ရှာနေတာဟာဒီမှာတရားရိပ်တာကနေပြီးတော့တရားတွေအားထုတ်သွားတယ်တရားတွေအားထုတ်သွားတခါလေရက်ပေါင်းများစွာအားထုတ်လို့ဉာဏ်ရှင်တရားတွေနာသွားတယ် ဉာဏ်စဉ်တရားတွေနာသွားလို့ပြည့်စုံသွားတယ်ဆိုရင်ဘုန်းကြီးတို့တရားတခြားတရားတွေလိုက်လာပြီးရှားစရာလိုသေးလားတကယ်လို့မပြည့်စုံသေးရင်တော့ဖြင့်လိုက်ပြီးတော့မရှားရပြီဘူးလားတော့ကြဟိုရိတ်တာကဟုံနိုးနိုးဒီရိတ်တာကဟုံနိုးနိုးဟုတ်တယ်မလားဟုံနိုးနိုးနဲ့လိုက်ပြီးတော့ရှားနေရတာရွှေမင်းဒါဘာလုပ်နေတာလဲရှာမိနေတာလေ မြတ်သောကျင့်ကိုလိုက်ရှာနေတာဒါတွေ့သေးလို့လားမတွေ့သေးလို့လားတရားမတွေ့သေးလို့လိုက်ရှာနေတာတရားတွေ့သွားတဲ့ပုဂ္ဂိုလ်ကရှာစရာလိုသေးလားမလိုတော့ဘူးသူ့ဟာနဲ့သူပြည့်စုံသွားပြီဒါတကယ်အစစ်မှန်တရားတွေပဲငါခန္ဓာမှာဒီဉာဏ်နဲ့အကုန်တွေ့နေပြီအကုန်မြင်နေပြီအကုန်သိနေပြီဒါအမှန်တည်းသိတဲ့အမှန်တည်းမြင်တဲ့ဒါနဲ့ဆိုဘုရားဟောတဲ့တရားတွေပဲဘုရားဟောတဲ့တရားနိလတဲ့ငါအထုတ်နေရတာအထုတ်နေရတဲ့အတွက်ဒီဉာဏ်အစဉ်တန်းနေငါမှာပြည့်စုံနေပြီလို့ စိတ်ထဲကပိုင်ပိုင်နိုင်နိုင်ဆုံးဖြတ်နိုင်သွားပြီဆိုရင်ဘာမှတခြားအကျင့်တွေရှားစရာလိုသေးရလားဗျာအေးဟိုအကျင့်ကဟိုနို့နို့ဒီအကျင့်ကဟိုနို့နို့နဲ့ဒီလိုလိုက်လိုက်ရှားပွေပြီးတော့ယူဆနေတာအဲ့ဒီယူဆတွေကိုဘုန်းကြီးတို့ယောဂီများပြမစရိယာမြတ်သောအကျင့်ကိုရှာမိခြင်းအဲ့ဒီမြတ်သောအကျင့်ကိုရှာမိခြင်းကဘယ်ရောက်မှဘုန်းကြီးတို့ယောဂီများငြိမ့်ပါလေဆိုရင်သောတပတ္တိမဉ္ဇဉ်ဘုံဉဏ်ရတဲ့အခါအဲ့ဒီမြတ်သောအကျင့်မှဖြစ်တဲ့မဂ်ခင်၈ပါးတရားအတိကို အသိဉာဏ်နဲ့အမှန်တိုင်းသိမသွားပြီဘူးလားဗျာအဲ့လိုသိသွားတဲ့အတွက်ကြောင့်မို့တခြားဘုန်းကြီးတို့ယောဂီများအကျင့်လေးလိုက်လံပြီးတော့ရှာစရာလိုသေးရဲ့လားမိစ္ဆာဆိုတဲ့အယူအဆွဲအယူအဆတွေအကုန်လုံးငြင်းပြီးတော့မသွားပြီဘူးလားသောတပတ္တိမညာပူညာကမိစ္ဆာယူဆကိုအကုန်လုံးမိစ္ဆာဒိဋ္ဌိကိုအကုန်ပယ်တတ်တယ်ဟုတ်တယ်မလားမိစ္ဆာဒိဋ္ဌိကိုအကုန်ပယ်တတ်တယ်ဟိုဟာလိုလိုဟိုတရားကောင်းလို့လို့ဒီတရားကောင်းလို့လို့ဆိုတာကဘုန်းကြီးတို့ယောဂီများ ဒါကိုကိုကိုပိုင်ပိုင်နိုင်နိုင်မဆုံးဖြတ်နိုင်သေးတဲ့အယူဆပဲဟုတ်တယ်မလားအင်းအဲ့ဒီအဆုံးဖြတ်ကိုဘုန်းကြီးတို့ပယ်နိုင်တာဘယ်ထမ်းကြောင့်ပယ်နိုင်မလဲဆိုရင် သောတပတ္တိမဉ္ဇဉ်ရပြီဆိုမှအဲ့ဒီပုဂ္ဂိုလ်အကုန်လုံးပယ်နိုင်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများအဲ့ဒီမြတ်တော်ကျင့်ကိုရှာမိခြင်းဆိုရင်ဘယ်ရအောင်အားထုတ်ရမလဲဆိုရင်သောတပတ္တိမဉ္ဇဉ်ရအောင်အားထုတ်ဟုတ်တယ်မလားသောတပတ္တိမဉ္ဇဉ်ရပြီဆိုရင်ကတော့ဟိုဟာကောင်းလို့လို့ဒီဟာကောင်းလို့လို့ရှာစရာလိုသေးရဲ့လား အေးမလိုတော့ဘူးအဲ့ဒီရှားမီးမှုယောဂီပုဂ္ဂိုလ်ဟာဘာလုပ်ရမလဲကင်းစင်ရမယ်အရိယာတို့ရဲ့နေနဲ့နေမဲ့ပုဂ္ဂိုလ်ဟာဒါကင်းစင်ရမယ်နော်ဒါနံပါတ်6အရိယာဝါဒနောက်တစ်ခါနံပါတ်9အရိယာဝါဒကပါဠိဆိုတော့နံပါတ်9ဖြစ်တဲ့အရိယာဝါဒကဒီမှာမနောက်ကျူးတဲ့စိတ်အကြံစီရှိရမယ်စိတ်အကြံစီကလည်းပဲစင်ကြယ်ရမယ်လို့ဆိုလိုပါတယ်ကတင်းစာဘိကဝေဘိက္ခု အနာဝိလာသင်္ကပောဟောတိဘိကဝေဟံတော်မြတ်ဥจิตတတို့ကထေဇာဘေတုလင်ဘေကုယဟံတိနဝိလာသင်္ကပောမနောက်ကျူသောစိတ်အကြံစီရှိသည်ဟောတိဖြစ်သည်။ဘေကဝေယံတော်မြတ်ဥจิตတတို့ဣရဤသာသနာတော်၌ဘိက္ခုနောယဟံဘိက္ခုနောယဟံတိကာမသင်္ကပောကာမဂုဏ်နှင့်စသောအကျံအစီကိုပဟိနောပေအပ်ပြီးသည်ဟောတိဖြစ်၏။ဗျာပါရသင်္ကပော သူဓမ္မဟိတိကျပစ္စည်းရဲ့အတွက်ကြံစီခြင်းကိုပဟိနောပဲအပ်ပြီးတိဟောတိဖြစ်၏ဝိဟိနသင်္ကပောညင်းစေဝိနသင်္ကပောသူဓမ္မဟိကိုညင်းစေတပ်ဖြတ်ဖို့ကြံစီခြင်းသည်ပဟိနောပဲအပ်ပြီးတိဟောတိဖြစ်၏ဘေခဝေယံတော်မြတ်ဥချက်သားတို့ဒေဝံကောဤတို့လျင်ဘိက္ခုယဟန်သည်အနဝိနာသင်္ကပောမနောက်ကျူသောစိတ်အကြံစီရှိသည် ဟောဒီစင်စစ်မသွေးဖြစ်ပါပြီတော့တတိဘုန်းကြီးတို့ယောဂီများနံပါတ်ခွန်ဖြစ်တဲ့အရိယာဝန္တတရားတော်ကမနောက်ကျူသော စိတ်အကြံစီရှိရမယ်ယောဂီဟာစိတ်အကြံစီတွေဟာစင်ကြယ်ပြီးတော့နေရမယ်လို့ဆိုလိုပါတယ် စိတ်ကြံစီတွေဟာစင်ကြယ်ပြီးတော့နေရအဲလိုစင်ကြယ်ဖို့ဆိုတာကလည်းဘုန်းကြီးတို့ယောဂီများအထူးအဆန်းလျှောက်ပြီးတော့ပွားများနေရတာမဟုတ်ပါဘူးဖြစ်တိုင်းဖြစ်တိုင်းဘုန်းကြီးတို့ယောဂီများတတိကလေးနဲ့မှတ်နေလို့ရှိရင်စိတ်ကြံစီတွေအားလုံးစင်ကြယ်ပြည့်စုံသွားတယ်ဖြစ်တိုင်းဖြစ်တိုင်းဆိုတာဘုန်းကြီးတို့ယောဂီများမျက်စိကမြင်တိုင်းနားကကြားတိုင်းနှာခေါင်းကနမ်းတိုင်းလျှာကရာသာစသည်တိုင်း အတွေ့အထိတွေ့ထိတိုင်းစိတ်ကူးစဉ်းစားကြံစီတိုင်းပေါ့အာယုံဒွါရဆုံတိုင်းဆုံတိုင်းယောဂီပုဂ္ဂိုလ်ဟာအမြဲမပြတ်တတိကံပြီးတော့ရှုနေလို့ရှိရင်တခြားစိတ်ကြားစိတ်ဝင်နိုင်သေးရလားဒီတော့မှတ်စိတ်ကြီးတဲ့စိတ်ကြံစီလေးမစင်ကြယ်ပြီဘူးလားစင်ကြယ်သွားတယ်စင်ကြယ်သွားတယ်ဒီတော့အဲဒီလိုဘုန်းကြီးတို့ဒီမှာအမှတ်တတိလေးနဲ့ဖြစ်တိုင်းဖြစ်ပေါ်တိုင်းတော့အမူအရာတိုင်းကို တတိကပြီးတော့မပြတ်ရှုမှတ်နေပြီဆိုရင်အဲ့ဒီရှုမှတ်နေတဲ့ပုဂ္ဂိုလ်မှာပြည့်စုံသွားတယ်။ကာမဝိတ္တနဲ့လိုချင်နှက်တဲ့ပြီးတော့ကြံစီမိရင်လည်းပဲအဲ့ဒီကြံစီမိတဲ့အကြံစီလေးကိုရှုမှတ်လိုက်ုံပဲစဉ်းစားတယ်စဉ်းစားတယ်ကြံစီတယ်ကြံစီတယ်လို့မှတ်လိုက်ုံပဲရှုမှတ်လိုက်လို့ရှိရင်အဲ့ဒီမကောင်းတဲ့ဒီမှာကာမဝိတ္တစိတ်ကြံစီတွေဟာလည်းပဲပေါ်လာပြီးရင်ဘာဖြစ်သွားတာပျောက်သွားတာပဲဘာမှတည်မြဲနေတာမတွေ့ရဘူးပေါ်လာပြီးပျောက်သွားတာပဲ အဲ့ဒီကာမဝိတ္တအကြံစီတွေဖြစ်ပေါ်လာရင်လည်းပဲအဲ့ဒီအကြံစီတွေကိုရှုမှတ်ပြီးတော့ပယ်ဖြောက်လိုက်ပျောက်သွားတယ်။နောက်တစ်ခါဗျံပါရဝိတ္တဒီဗျံပါရဝိတ္တနဲ့ဒုရဝါတွေသိจิตပစ္စည်းရဲ့အတွက်ကြံစီမိရင်လေတရားရှုမှတ်နေတဲ့အခါမှာတစ်ခါတရံမှာကောင်းစိတ်တွေဝင်တယ်လို့တစ်ခါတရံမကောင်းစိတ်တွေလည်းပဲမဝင်နိုင်မိဘူးလားဗျာ။ဒါယဟန္တာမှမဟုတ်ပဲပုထုဇဉ်ပုဂ္ဂိုလ်တွေပဲဖြစ်မှာပေါ့။ကောင်းတဲ့စိတ်တွေလည်းဝင်တာပဲမကောင်းတဲ့စိတ်တွေလည်းဝင်တာပဲ။ အခုဆိုရင်ဘုန်းကြီးတို့ယောဂီများတရားအထုတ်တာယနေ့ဆိုရင်9ရက်မြောက်ရှိပြီ9ရက်မြောက်ရှိသွားပြီဆိုတဲ့အခါကလည်းကြတော့ဟောပြန်မှုရတာပါကြံတော့လေ3ရက်ပဲကြံတော့လေ3ရက်ပဲကြံတော့တာဆိုတော့အဲ့ဒီမှာပြန်ရင်ဘာလုပ်အောင်မလဲဖေကိုသွားအောင်မဟောစိတ်တရားစိတ်တရားတခါနေမကောင်းတဲ့စိတ်တွေကတခါဒီထဲမှာဝင်လာတာအဲ့လိုစိတ်ကြံစီမျိုးတွေလက်ခံရမှာလားပယ်ရမှာလားပယ်ရမှာပယ်ရမှာရှုမှတ်နေတဲ့အာယုံပေါ်မှာရှုစိတ်ကလေးတတိကပ်ပြီးတော့မြင်းနေရမှာ အဲ့လိုမြဲနေလို့ရှိရင်သူတော်ဘာတွေသိကြည်ပစ္စည်းအတွက်ကြံစီတဲ့ဖြာပါရဝိတ္တတွေရောဝင်နိုင်သေးရလားဗျာမဝင်နိုင်တော့ပါဘူးတကယ်လို့အဲ့ဒီပြန်ပါရဝိတ္တတွေဝင်နေတယ်သူတော်ဘာတွေပေါ်မှာသိကြည်ပစ္စည်းအတွက်မိမိစိတ်တွေကမကောင်းတဲ့အကြံစီတွေကြံစီနေလိုက်တယ်ဆိုရင်အဲ့ဒီကြံစီစိတ်ကူးနေတဲ့စိတ်ကူးစိတ်လေးကိုပဲပြန်ပြီးတော့စိတ်ကူးတဲ့စဉ်းစားတယ်ရှုမှတ်လိုက်လို့ရှိရင်အဲ့ဒီမှတ်လိုက်တိုင်းမှတ်လိုက်တိုင်းအဲ့ဒီကြံစီမှုစိတ်ကူးမှုလေးဟာလည်းပဲဘာဖြစ်သွားမှာလဲဟေးသူလည်းပဲပျောက်သွားတာပဲ ဘာမှတည်ငြိမ်မနေဘူးပျောက်သွားတာပဲပေါ်လာပြီးပျောက်သွားတာပဲမြတ်စွာဘုရားကတပ္ပိသင်္ခါရအနိစ္စလို့ပဲဟောတယ်ယုံနာဓမ္မသင်္ခါရတရားတွေကမမြဲဘူးရုပ်တရားလည်းမမြဲတယ်လို့နံတရားတွေကလည်းဘာဖြစ်လဲမမြဲဘူးအဲ့ဒီကြံစီတွေကလည်းဘာမှမမြဲဘူးမကောင်းတဲ့ကြံစီတွေလည်းပျောက်သွားတာပဲနောက်တစ်ခါဝိဟိလဝိတ္တနဲ့စပ်ပြီးတော့ညှင်းဆဲဖို့ကြံစီရင်သူတစ်ပါးတွေကိုညှင်းဆဲဖို့ကြံစီမိရင်လည်းပဲအဲ့ဒီ ကြံစည်မိတာလေးကိုယောဂီပုဂ္ဂိုလ်ဟာရှုမှတ်လိုက်ရုံပဲတကယ်လို့တတိကပြီးတော့မိမိရဲ့ရှုမှတ်ရအာယုံပေါ်မှာရှုမှတ်စိတ်တွေမြဲနေပြီဆိုရင်လည်းပဲသူတော်ဘာတွေကိုညှင်းဆဲလိုတဲ့အကြံစီတွေဝင်နိုင်ပါဦးမလားဗျာမဝင်နိုင်ပါဘူးဝိရင်သာဝိတ္တအခုဘုန်းကြီးတို့ယောဂီများထိုင်နေတတိအဆောင်ရှောင်းလေးနဲ့ရက်လည်းတတိအဆောင်ရှောင်းလေးနဲ့သွားလည်းတတိအဆောင်ရှောင်းလေးနဲ့စားလည်းတတိအဆောင်ရှောင်းလေးနဲ့အိတ်လည်းတတိအဆောင်ရှောင်းလေးနဲ့ နေရာတကာတိုင်းယောဂီပုဂ္ဂိုလ်ဟာအမှုရာတိုင်းအမှုရာတိုင်းမှာတတိဆောင်ရှောက်လေးထားပြီးတော့ရှုမှတ်နေတယ်။အဲဒီလိုတတိလေးအဆောင်ရှောက်ပါနေတဲ့ပုဂ္ဂိုလ်များရင်ဒီမကောင်းတဲ့အကုသလဝိတ္တတွေဝင်ခွင့်ရပါမလား။ဟောအင်းကြီးအိမ်ကောင်းနေစိုးရအရာရှိကြီးများနေတဲ့အိမ်တွေချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်ရဲ့အိမ်တွေအဲဒီအိမ်တွေမှာဒလဝါဆိုတဲ့အဆောင်လျှောက်ထားတယ်။အဲဒီအဆောင်လျှောက်ကောင်းနေလို့ရှိရင်တကူတည်းမြလူစိုးသူစိုးဝင်နိုင်မအောင်မလား။အဲဒီလိုမဝင်နိုင်တယ်လို့ပဲ။ ယောဂီမှာလည်းပဲတတိကပ်ပြီးတော့ဒါမပြတ်ရှုမှတ်နေပြီဆိုရင်ဒီတတိလေးအဆောင်လျှောက်ကပ်ပြီးတော့ပါနေပြီဆိုရင်ဒီကာမဝိတ္တဗျံပါဒဝိတ္တဝိဟိတဝိတ္တဆိုတဲ့အကုသလဝိတ္တတွေဝင်ခွင့်ရပါမလားမရတော့ဘူးတကယ်လို့အဲ့ဒီဝိတ္တတွေဝင်လာလို့ရှိရင်လည်းပဲအဲ့ဒီဝင်လာတဲ့ဝိတ္တတွေကိုပဲကြံစည်ရင်ကြံစည်တယ်စိတ်ကူးရင်စိတ်ကူးတယ်စဉ်းစားရင်စဉ်းစားတယ်လို့ရှုမှတ်လိုက်လို့ရှိရင်ရှုမှတ်လိုက်တယ်ရှုမှတ်လိုက်တယ်အဲ့ဒီစဉ်းစားကြံစည်စိတ်ကူးမှုတွေဟာလည်းပဲဘာဖြစ်သွားတာလဲပြောက်သွားတာပဲ eyila osuna dlụbụnyere yaogo nya wynne ya a ed toye na oyaeeya ha na-apịa d ka arya ha na apịd i ha ayara sinde ọnarewụla eyeya ha na-abọụ အကုသလဝိတ္တဖြစ်တဲ့ကာမဝိတ္တ၊ဇံပါဒဝိတ္တ၊ဝိဟိန္တာဝိတ္တဒီလိုမကောင်းတဲ့အကုသလဝိတ္တတွေဝင်နိုင်ပါဦးမလားမဝင်နိုင်တော့ဘူးအဲ့လိုမဝင်နိုင်တော့တဲ့အတွက်ကြောင့်ယဟန္တာပုဂ္ဂိုလ်မှာစိတ်ကြံစီတွေဟာအလုံးမကြည့်နေမိဘူးလားဗျာဟင်းကြည့်နေသွားတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများရဲ့စိတ်ကြံစီကြည်လင်ခြင်းနဲ့ဆိုရင်လည်းပဲအဲ့ဒီယဟန္တာဖြစ်တည်ဖြစ်အောင်ကြိုးစားပြီးတော့မရှိမှရပေဘူးလားယဟန္တာဖြစ်တည်ဖြစ်အောင်ကြိုးစားရှုမှရမယ် ယဟန္တာဖြစ်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်အကျဉ်းစီတွေဟာလည်းပဲကြည်လင်ပြီးတော့မသွားနိုင်ပြီဘူးလားကြည်လင်ပြီးတော့သွားနိုင်တယ်ဒါနံပါတ်9အရိယဝါဒနောက်တစ်ခါနံပါတ်10အရိယဝါဒနံပါတ်10အရိယဝါဒကဘာလဲဆိုတော့ငြိအေးတဲ့ကာယသင်္ခါရရှိရမယ်ငြိအေးတဲ့ကာယသင်္ခါရရှိရမယ်အဲ့ဒါကိုဒီမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကကထင်းစာဘိက္ခဝေဘိက္ခုပတ္တကာယသင်္ခါရဟောတိတဲ့ ဘေခဝေယံတော်များဥစ္စတတို့ကတိဇာဘေတုလင်ဘေခဝေယံဒီဝါယောဂီပုဂ္ဂိုလ်သည်ဗတ္တကာယသင်္ခါတော်ညီသောကာယသင်္ခါရရှိသည်ဟောတိဖြစ်သည်ဘေကဝေယံတော်များဥစ္စတတို့ဤရာဤသာသနာတော်၌ဘေကုယဟံသည်ဝါယောဂီပုဂ္ဂိုလ်သည်ပုပ်ပေဝါရှိဥစွာသောဥပ္ပစာရဇံခဏ၌ပင်လျင်ဒုက္ခတာသဒုက္ခကိုလည်းပါဏာယပေခြင်းကြောင့် dlhana bjinge d dmd na na nwamba mteiryi adị ngaaya chọ onye jinge ddglomo uleka drịbdde ka dị chi addd sjjs d pdz na cdzụ ụbadabztaya uweza h weghara dnne ဘေကဝိယံတော်များအိုจิตတို့ဧဝံကောဤတော်လျင်ဘိက္ခုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည်ဗန္ဒရာကာယသင်္ခါရောငြိသောကာယသင်္ခါရရှိသည်ဟောဒီစင်စင်မတွေ့ဖြစ်ပါ၏တော်တည်းတရားရှုမှတ်ပွားများအားထုတ်နေတဲ့ပုဂ္ဂိုလ်အထူးအဖြင့်သမထတရားတွေပွားများနေတဲ့ပုဂ္ဂိုလ်ဟာရှင်းဥစွာဥပ္ပဇာရတမာတိ အဲ့ဒီဥပဇာရတမာရီဥပဇာရဇန်ရလာအဲ့ဒီဇန်ရလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာချမ်းသာကိုလည်းပေးဆင်းရဲကိုလည်းပေးဘုန်းကြီးတို့သင်္ခါရုပ္ပကညာရနေတယ်လို့ပေါ့ချမ်းသာဆင်းရဲကိုတခါအငြင်းများထားပြီးရှုနေတယ်လို့ပဲဒီမှာလည်းပဲအဲ့ဒီမှာဥပဇာရဇံဖြစ်နေတဲ့ပုဂ္ဂိုလ်ဟာဒုက္ခကိုလည်းပယ်ချမ်းတဲ့ဒုက္ခကိုလည်းပယ်ဝမ်းသာမှုစိတ်ပြည့်မှုတွေဟာလည်းပဲဝမ်းသာမှုလည်းမရှိဘူးစိတ်ပြည့်စိတ်ဆုံးမှုလည်းမရှိဘူးအားလုံးဟာချုပ်ငြိမ်းပြီးတော့ အဒုက္ခမဒုက္ခနာဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တော့ဥပ္ပကတိပါဠိတုတ်တင်ဥပ္ပကတိဖြစ်เสียသောတတိအမြင်ညာဓာတ်ပြီးရှုနိုင်တဲ့ဒီမှာဥပ္ပကတိဖြစ်နေတယ်အဲဒီခါမျိုးမှာစင်ကြင်ပြီးတော့သတုဒ္ဒဇံများဖြစ်နေတယ်အဲဒီသတုဒ္ဒဇံရနေပြီဆိုရင်အဲဒီပုဂ္ဂိုလ်ဟာကာယသင်္ခါရကြီးငြင်းအေးပြီးတော့နေတယ်တဲ့ကာယသင်္ခါရဘာတွေငြင်းအေးနေတယ်လဲဆိုတော့ထွက်သက်ဝင်တဲ့ထွက်သက်ဝင်တဲ့ဟာငြင်းပြီးတော့နေတယ်သုဒ္ဒဇံနဲ့ပြည့်စုံတာ အဲ့ဒီထဲမှာဝင်တဲ့ငြင်းရဲ့သရုပ်ဓာတ်ဇာနဲ့ပြည့်စုံပါမယ်။အဲ့ဒီဇာကတော့ဘုန်းကြီးတို့ယောဂီများတတိတခြားရအောင်အားထုတ်ယူရပါတယ်။ဒါသမထတရားတွေကိုပွားများပြီးတော့ယူရပါတယ်။သမထတရားတွေပွားများအားထုတ်မှသာလျှင်တည်ဆံနေရပါတယ်။ဒါတိကျအားထုတ်ယူရပါတယ်။ဒါကတော့ယဟန္တာဖြစ်ုံနဲ့လည်းပဲပုဂ္ဂိုလ်တိုင်းမှာတည်ဆံနေမပြည့်စုံနိုင်ပါဘူး။ယဟန္တာတိုင်းယဟန္တာတိုင်းမှာလည်းပဲတည်ဆံနေမပြည့်စုံရပါဘူး အဘိညာဉ်6ပါးနဲ့ပြည့်စုံတဲ့သလပညာဆိုတဲ့ယဟန္တာပုဂ္ဂိုလ်တွေနောက်ပြီးတော့ဝိဇ္ဇာ3ပါးနဲ့ပြည့်စုံတဲ့တေဝိဇ္ဇာဆိုတဲ့ယဟန္တာပုဂ္ဂိုလ်တွေဒီလိုထူးခြားတဲ့ယဟန္တာတွေဒါဒီသုဒ္ဓဇာနဲ့ပြည့်စုံပါလေဒုက္ခဝိပဿကလို့ခေါ်တဲ့ဘုန်းကြီးတို့ဒုက္ခဝိပဿကလို့ခေါ်တဲ့ယဟန္တာတွေမှာတော့ဖြင့်ဒီဇံကိုမရဝိပဿနာတက်တက်နဲ့သွားတဲ့ပုဂ္ဂိုလ်တွေဒီဇံမရဘုန်းကြီးတို့အခုရှုနေတာဝိပဿနာတက်တက်နဲ့သွားနေတာ ဘုန်းကြီးတို့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးရဲ့နည်းဟာသမထမရောရှိဖ ೇನೆ ဝိပဿနာတက်တက်နဲ့တွားနေတာဒုက္ခဝိပဿနာခေါ်တယ်။အဲလိုဝိပဿနာတက်တက်နဲ့တွားနေတဲ့အတွက်ကြောင့်မို့ဒီသုဒ္ဓဇံကြီးရနိုင်ပါမလား။မရနိုင်ဘူး။အဲကိလေသာမိမိပါရမီတို့ရှိလို့ကြိုးစားပြီးတော့အထုတ်သွားရင်သောတာပန်တဂရကံအနာဂံယဟနာပြကိလေသာတွေအကုန်လုံးငြိမ်းနေတယ်ကိလေသာတွေကိုပယ်တတ်နိုင်တယ်ဒါပေမဲ့လို့ဒီဇံကြီးမရဘူး။ဇံကိုမရဘူး။ဒါပေမဲ့မရပေမဲ့လို့လည်းပဲအဲ့ဒီယဟန္တာတွေမှာနိဗ္ဗာန်ကိုတော့ဖြင့်အခြားအခြားယဟန္တာတွေလိုပဲ အဲခြားခြားယဟန္တာတွေလိုပဲမရောက်နိုင်လေဘူးလားဗျာဒီနိဗ္ဗာန်ကိုတော့ရောက်နိုင်နေမြေမပြုနိုင်တာပါပဲဒီဇာနဲ့ပြည့်စုံရင်တော့ပို့ပြီးတော့ကောင်းတာပေါ့ဒါအစင်တန်းမြင့်တဲ့သဘောပါပဲစင်တန်းမြင့်ပါသို့တော်လည်းပဲနိဗ္ဗာန်ရောက်ဖို့ကတာအဓိကဖြစ်တော့နိဗ္ဗာန်ရောက်တဲ့အခါကျလို့ရှိရင်ဘုရားရေသလပိညာယဟန္တာရေတေဝိဇပတ္တယဟန္တာရေဒုက္ခယဟန္တာရေလို့ဘာမှကွဲကွဲခြားခြားမရှိတော့ဘူးမထူးပါဘူး ဆင်းရဲငြိမ့်တာခြင်းကတော့ဖြင့်အတူတူပဲမဟုတ်ပေဘူးလားဗျာအေးဆင်းရဲငြိမ့်တာခြင်းကတော့အတူတူပါပဲဒါကြောင့်အဓိကကတော့ဘုန်းကြီးတို့ယောဂီများဟာဆင်းရဲငြိမ့်ဖို့တာအဓိကပဲဆင်းရဲငြိမ့်အောင်ကြိုးစားဖို့ပဲအရေးကြီးပေဘူးလားဗျာအဲဆင်းရဲငြိမ်းချောင်းဖြစ်တဲ့အဲ့ဒီမှာမဟာသတိပဋ္ဌာန်ဝိပဿနာတရားတွေအားထုတ်လို့ဆင်းရဲငြိမ်းတော့ပြီဆိုရင်အရိယာတို့ရဲ့စံနေအိမ်ထဲမှာမနေရပြီဘူးလားအေးဒီမှာတော့ပြင်ကာယသင်္ခါရထွက်သက်ဝင်တဲ့ငြိမ်းတဲ့သရုပ်ထဇံလည်းပဲရအောင်အားထုတ်ပါလို့ဆိုလိုပါတယ်အဲ့ဒါကိုဒီမှာ အဲစင်ကြင်ဟိုကာယသင်္ခါရတွေငြင်းအင်းရမယ်ဆိုတော့အဲ့ဒီမှာဆောင်းပုံလေးခေါင်းစည်းပေးခဲ့ခြင်းခါတော့ကဘယ်လိုပေးခဲ့လဲဆိုတော့ရှာမိကင်းစင်ကြံကြည်လင်ထွက်ဝင်ငြင်းစေတာဆိုပြီးတော့အဲ့ဒီမှာသုံးပုတ်တွင်းပြီးတော့ဆောင်းပုံလေးတစ်ခုပေးခဲ့တယ်အခုသုံးပုတ်ပြီးသွားပြီဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီဆောင်းပုံလေးလေးဆွလိုက်ကြအောင်ဆိုရှာမိကင်းစင်ကြံကြည်လင်ထွက်ဝင်ငြင်းစေတာ ကြာမိကင်စင်ကြံကြည်လင်ထွက်ဝင်ငြိမ့်စေတာဒီယောဂီပုဂ္ဂိုလ်ဟာ ဒီအရိယာတို့ရဲ့စံနေအိမ်ထဲမှာနေလို့ရနေရောမယ်နေခြင်းနဲ့ဆိုရင်ရှာမိမှုတွေဘာလို့ရမလဲကင်းစင်ရမယ်ဘာလို့ရှာမိမှုကင်းစင်ရမလဲဆိုရင်ကာမဂုဏ်ရှာမိမှုရောမကင်းစင်ရဘူးလားဘဝကိုရှာမိမှုရောမကင်းစင်ရပြီဘူးလားမြတ်သောအကျင့်ကိုရှာမိမှုရောမကင်းစင်ရပြီဘူးလားအဲ့ဒီရှာမိမှုတွေကင်းစင်ရမယ်နောက်တစ်ခါနံပါတ်အဲနံပါတ်၈နံပါတ်9နေအချင်းကတော့ကြံ့ကြည်လင်ဟုတ်တယ်မို့လားအကြံလေးကြည်လင်ရမယ်စိတ်ကြံနေရလည်းပဲ ကျင်လင်ရမယ်ဆိုတော့ဘုန်းကြီးတို့ဘာတွေကျင်လင်ရမှာလဲဆိုရင်ကာမဝိတ္တပြပါဒဝိတ္တဝိဟင်္သာဝိတ္တအဲဒီအာကုသလဝိတ္တတွေဘာလို့ရမလဲကျင်ရမယ်အဲဒီအာကုသလဝိတ္တတွေကျင်ပြီဆိုတဲ့အခါကျတော့ဟောရှုမှတ်နေတဲ့အခါမှာစိတ်ကြံစီရာမစိတ်ကြည့်တယ်မကြည်လင်မိဘူးလားဗျာအဲကြည်လင်လာတယ်နောက်နံပါတ်ရှစ်ကဘာလဲဆိုတော့ထွက်ဝင်ငင်းစီတာတဲ့ဒီတရားတွေဟာဒါအရိယာတို့ရဲ့သံနေတရားတွေပဲနောက်တစ်ခါဘုန်းကြီးတို့ယောဂီများနံပါတ်၈ နံပါတ်6ဖြစ်တဲ့အရိယာဝါဒနံပါတ်6ဖြစ်တဲ့အရိယာဝါဒကဘာလဲဆိုတော့ကတိစာဘေကဝေဘေကုသဝေမုဒ္ဒစိတ်တော်ဟောတိဘေကဝေယံတော်များဥจิตသားတို့ကတိစာဘေတုလင်းဘေကုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည်သူဝိမုဒ္ဒစိတ်တော်ကောင်းစွာလွတ်တော်စိတ်ရှိသည်ဟောတိဖြစ်သည်အရိယာတို့ရဲ့စံနေနဲ့နေရမယ့်ပုဂ္ဂိုလ်နေလိုတဲ့ပုဂ္ဂိုလ်ဟာကောင်းစွာလွတ်တဲ့စိတ်ရှိရမယ်။ဘာစိတ်ရှိရမလဲ။ အဲ့တော့ဘယ်လိုကောင်းစွာလုပ်ရမှလဲဆိုတော့ဣဒဘေကဝေဘေကုနောရာဂစေတံဝိမုဒ္ဒံဟောတိဒေါသစေတံဝိမုဒ္ဒံဟောတိမောဟစေတံဝိမုဒ္ဒံဟောတိဧဝကောဘေကဝေဘေကုတဝိမုဒ္ဒစေတောဟောတိဘေကဝေယံတော်များဥစေတတို့ဣဒဤသာသနာတော်၌ဘေကုနောယဟံတိစိတ်တံစိတ်တိယာကတမမှုယာကမှဝိမုဒ္ဒံလွတ်ပြီးဟောတိဖြစ်၏တရားရှိမှနေတဲ့ယောဂီပုဂ္ဂိုလ်ဟာတမမှုယာကမှ မိမိစိတ်ကြီးဟာလွတ်နေရမယ်စေတံစိတ်တိရာဂံတမေမူရာဂမှာဝိမုဒ္ဒံလွတ်တိဟောတိဖြစ်၏စေတံစိတ်တိဒေါသစိတ်ကစိတ်ဆုမှုဒေါသမှာဝိမုဒ္ဒံလွတ်တိဟောတိဖြစ်၏စေတံစိတ်တိမောဟတွေးဝေမှုမောဟမှာဝိမုဒ္ဒံလွတ်တိဟောတိဖြစ်၏ဘေကဝိယံတော်များဥစ္စတတို့ဧဝံကောဤတို့လျင်ဘိက္ခုယဟန်တိ ဘဝိမုဒ္ဒစိတ်တော်ကောင်းစွာလွတ်တော်စိတ်ရှိသည်ဟောတိစင်စင်မသွေးဖြစ်ပါ၏တော်တည်းကောင်းစွာလွတ်တဲ့စိတ်ရှိရမယ်။ဒီတော့ဘယ်ကနေပြီးတော့စိတ်ကလွတ်ရမှာလဲဆိုရင်ယာကတတ်မဲ့မှုဆိုတဲ့ယာကတရားတွေမှလွတ်နေရမယ်။စိတ်ပြည့်စိတ်ဆိုမှုဆိုတဲ့ဒေါသတရားတွေကနေပြီးတော့လွတ်နေရမယ် ကိုယ်ဝင်မှုဆိုတဲ့မောဟတရားတွေကလွတ်နေရမယ်ဒီရာကဒေါသမောဟဆိုတဲ့တရားစုတွေကနေပြီးတော့ဒီစိတ်ကလေးဟာပါလို့နေရမလဲလွတ်နေရမယ်အဲ့လိုလွတ်အောင်ဘယ်လိုလုပ်ရမလဲဆိုရင်ဘုန်းကြီးတို့အစဉ်အတိုင်းပဲအားထုတ်သွားလို့ရှိရင်အစဉ်အတိုင်းပဲတတိကံပြီးတော့ဘုန်းကြီးတို့ယောဂီများပေါ်တိုင်းမပြတ်ရှုမှတ်ပြီးတော့ဖြစ်ပေါ်လာရင်တော့အာယုန်ဒီကိုမပြတ်ရှုမှတ်သွားလို့ရှိရင်အဲ့ဒီစိတ်ကလေးဟာ ဓမ္မရီတရားတွေအားကောင်းထက်သန်စွာရနေတဲ့ယောဂီပုဂ္ဂိုလ်မှလည်းပဲအဲ့ဒီစိတ်ကလေးဟာကောင်းစွာလွတ်သွားတတ်ပါတယ်။ရှုမှတ်တဲ့အာယုပေါ်မှာရှုစိတ်လေးဆွေးမြေ့စွာကပ်ပြီးတော့ဒီနေစဉ်လေးမှာပဲကြည့်ပေါ်လေ။ဒါအရိယာမဲ့နဲ့တောင်မှဘုန်းကြီးတို့မကွာတဲ့မပင်ရသေးပါဘူး။ရှုမှတ်နေတဲ့ဝိပဿနာမဲ့ကလေးတွေကိုပဲရှုမှတ်တဲ့အာယုပေါ်မှာမစိတ်ကြီးကပ်ပြီးတော့ဒီနေတဲ့အခါမျိုးမှာဖောင်းတဲ့အာယုလေးပေါ်မှာပိန်တဲ့အာယုလေးပေါ်မှာကျွမ်းရင်ကျွမ်းတဲ့ပေါ်လမ်းရင်လမ်းတဲ့ပေါ်ချမ်းရင်ချတဲ့ပေါ်မှာအဲ့ဒီရှုမှတ်တဲ့အာယုပေါ်မှာရှုစိတ်လေးကပ်ပြီးဒီနေတဲ့အခါကလည်းမှာ ဘုန်းကြီးတို့ယောဂီများຢာကဆိုတဲ့ကိလေသာတွေဝင်နိုင်သေးရလားဒေါသမောဟကိလေသာတွေဝင်နိုင်သေးရလားအဲ့ဒီအချိန်လေးမှာအာယုံမစိတ်ကြီးမြင့်နေတဲ့အချိန်လေးမှာဒီစိတ်လေးကအဲ့ဒီကိလေသာကနေမလွတ်ဘူးလားလွတ်နေတယ်ဒါရှုမှတ်နေစဉ်လေးမှာဒါဝိပဿနာမဲ့ကလေးနဲ့ဝိပဿနာမဲ့ကလေးနဲ့ဘုန်းကြီးတို့ယောဂီများအဲ့တော့ဝိပဿနာဉာဏ်နဲ့အစစ်စစ်ရင့်ကျက်သွားတဲ့အခါကလည်းကြတော့ဟောအရိယာမဉာဏ်ရသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရာကကိလေသာမှလည်းပဲလွတ်သွားတယ်ဒေါသဆိုတဲ့ကိလေသာမှလည်းပဲလွတ်သွားတယ်မောဟဆိုတဲ့ကိလေသာမှလည်းပဲလွတ်သွားတယ် ဒါကတော့ဘယ်ကြမ်းမှအလုံးလုံးရောက်တာလဲဆိုရင်အရဟတမေညာရောက်တဲ့အခါလုံးလုံးကြီးလုံးရောက်ပြီးတော့မသွားပြီဘူးလားဗျာအရဟတမေညာရသွားပြီဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်ကကိလေသာတွေကနေအကျွမ်းမဲ့ပယ်တတ်သွားပြီလေအကျွမ်းမဲ့ပယ်တတ်နိုင်တဲ့အတွက်ကြောင့်မို့လုံးဝလွတ်သွားပြီဒီကိလေသာတွေဒီအဲ့ဒါအရိယဝါဒတစ်ခုပဲဒီလိုကိလေသာတွေကနေလွတ်မြောက်သွားတာအရိယဝါဒအရိယတို့ရဲ့စံနေအိမ်နဲ့အဲ့လိုလွတ်မြောက်သွားပြီဆိုရင်ဘဝဆင်းရဲခန္ဓာဆင်းရဲသံတရာဆင်းရဲတွေခွန်ကြီးတို့ယောဂီများမလွတ်ပြီဘူးလားဗျာ။ အဲ့ဒီဆင်းရဲတွေအကုန်လုံးငြိမ်းသွားတာပဲဒါအရိယဝတ္တပဲအဲ့လိုလွတ်သွားရင်လွတ်သွားပြီဆိုတာကိုလည်းပဲကိုယ့်ဟာကိုယ်ပဲသိတယ်တခြားပုဂ္ဂိုလ်သိနိုင်မှာမလားကိုယ့်ဟာကိုယ်ပဲသိတယ်ကိုရှုမှတ်နေရှုမှတ်နေတဲ့ပုဂ္ဂိုလ်မှာပဲသိတယ်အဲ့လိုလွတ်သွားမှကိုယ့်ဟာကိုယ်ဆင်ခြင်ပြီးသိသွားတာဟာသူဝိမု ക്ത ပညာတဲ့ရာဂဒေါသမောဟတွေမဖြစ်အောင်မဖြစ်နိုင်အောင်လွတ်သွားပြီလို့ဆင်ခြင်ပြီးသိတဲ့ပညာပါပဲဒါနဲ့အရိယာဝါဒတစ်ခုပဲဘုန်းကြီးတို့ယောဂီများ ယဟန္တာပုဂ္ဂိုလ်ရဲ့စိတ်ဟာတဲ့ဘယ်အာယုံနဲ့တွေ့တွေ့လွတ်လပ်သွားလွတ်လပ်နေတယ်။ယဟန္တာရဲ့စိတ်ကဘယ်အာယုံနဲ့တွေ့တွေ့မလွတ်ပေဘူးလား။လွတ်နေတယ်။ဘာကြောင့်လဲအချုပ်အကျင့်အတွေ့အတာရှိသေးရလား။လုံးဝမရှိဘူးယဟန္တာရဲ့စိတ်ကအချုပ်အကျင့်အတွေ့အတာမရှိတော့မရှိတော့ယဟန္တာနဲ့တွေ့တာမှုလည်းမရှိဘူးဒေါသနဲ့တွေ့တာမှုလည်းမရှိဘူးမောဟနဲ့တွေ့တာမှုရှိသေးရလား။မရှိတော့ဘူး။ဘာကိလေသာနဲ့မှတွေ့တာမှုမရှိတော့ပဲအတွက်မရှိတော့တဲ့အတွက်ကြောင့်မို့လုံးလုံးကြီးလွတ်လပ်ပြီးတော့မနေပြီဘူးလားဗျာ။ အင်းအဲ့ဒါကိုဘုန်းကြီးတို့ယောဂီများသူဝိမု ക്ത စိတ်ဓာတ်တဲ့ကောင်းစွာလွတ်သောစိတ်မလွတ်သောစိတ်လေကောင်းစွာလွတ်သောစိတ်ရှိရမယ်နောက်တစ်ခါသူဝိမု ക്ത ပညာကောင်းစွာလွတ်သောပညာရှိရမယ်နံပါတ်30ကရိယဝါဒနံပါတ်30ရိယဝါဒကောင်းစွာလွတ်သောပညာရှိရမယ်ဘယ်လိုကောင်းစွာလွတ်ရမှာလဲဆိုရင်ဘိက္ခူယံတော်များဥစေတတော်ဣဒာဤသာသနာတော်၌ဘိက္ခုယဟန်သည်မင်းငါသည်ရကောရကတရားကိုပဟိနောပေအပ်ပြီးသည် ဥစိဏမူလောအမြင်ရင်းကိုဖြတ်သည်ဒါနဝတ္ထုကတောထမင်ယာကဲ့သို့ထမင်ယာကဲ့သို့ပြုအပ်သည်အနဘာဝံတပံမဖြစ်ခြင်းကိုကတောပြုအပ်၏အာယတိနဝခဏနုပါဒဓမ္မောတပံဖြစ်ခြင်းတဘောမရှိဣတိဤသို့ပဇာနာတိတိဒောသောဒောတာကိုပြီးနောပင်ရသည်မောဟမောဟကိုပြီးနောပင်ရသည်ဥစိဏမူလော အမြင်ရင်းကိုဖြစ်အပ်သည်တဏဝတ္ထုကဲ့သို့ထမ်းမင်းရကဲ့သို့ပြုအပ်သည်အနာဘာဝနာဘာဝမဖြစ်ခြင်းကိုတပံမဖြစ်ခြင်းကိုကဲ့သို့ပြုအပ်၏အာယတိနောအခဏနုပါဒဓမ္မောတပံဖြစ်ခြင်းသဘောမရှိဣတိဤလိုပဇာနာတိတိဤဘေကဝေယံတော်များအိုချက်သားတို့ဧဝံကောဤတော်လျင်ဘေကုယဟံတိသူဝိမုဒ္ဒပညော ကောင်းစွာလွတ်သောပညာရှိသည်ဟောတိစဉ်စဉ်မသွေးဖြစ်ပါ၏တော်တည်း ရဲ့တန်တန်မှာဒီရာဂတရားတွေဒေါသတရားတွေမောဟတရားတွေလွတ်သွားပြီလို့တဖန်ပြန်ပြီးတော့ဆင်ញင်ပြီးတော့သိလိုက်တာအဲလိုသိလိုက်တာကိုသုဝိမု ക്ത ပညာတဲ့ကောင်းစွာလွတ်သောပညာရှိတယ်အဲလိုသုဝိမု ക്ത ပညာကောင်းစွာလွတ်သောပညာရှိတယ်အဲလိုလွတ်လပ်သွားကြောင်းကိုဘုန်းကြီးတို့ယောဂီများမိမိရဲ့စိတ်တွေဒီလောဘဒေါသစတဲ့ကိလေသာတွေကလွတ်သွားပြီဆိုတာကိုပြန်ပြီးတော့ဆင်ញင်ပြီးတော့သိသွားငါရဲ့စိတ်တွေဟာလွတ်လပ်နေတာပဲ ဘယ်မှမှအထင်အမြင်မရှိတော့ဘူးအကုန်လုံးလွတ်မြောက်နေတာပဲဆိုတာကိုကိုယ်ပိုင်ဉာဏ်နဲ့ကိုယ်တိုင်သိသွားတာကိုယ်ပိုင်ဉာဏ်နဲ့ကိုယ်တိုင်မသိပေဘူးလားဗျာဟင်အဲ့လိုသိသွားတာကိုဒါသူဝိမု ക്ത ပညာဆိုတဲ့ဒေသနာတော်အရာကောင်းစွာလွတ်မြောက်သွားပြီလို့ဆင်ခြင်တဲ့ပစ္စဝကနာဉာဏ်ပညာဘာဉာဏ်ပညာတဲ့လေအေးဆင်ញင်ပြီးတော့သိတဲ့ပစ္စဝကနာဉာဏ်ပညာတဲ့အဲ့လိုဆင်ញင်တာကလည်းပဲဘုန်းကြီးတို့ယဟန္တာဖြစ်မှသာဆင်ញင်တာမဟုတ်ပါဘူး သောတာပန်ဖြစ်ရင်လည်းအဲ့ဒီသောတာပန်မှာကိလေသာတွေကင်းသွားသလောက်လွတ်မြောက်နေတာကိုသိပါတယ်ပြန်ပြီးတော့ဆင်ញင်ပြီးသိတယ်တဂရကံဖြစ်တဲ့ပုဂ္ဂိုလ်ဟာလည်းပဲတဂရကံကလည်းပဲတဂရကံရဲ့အလိုက်အနာဂမလည်းပဲအနာဂံရဲ့အလိုက်ပေါ့ကာမရာဂဗျာပါဒတရားတွေမှာလွတ်မြောက်နေတာကိုမိမိကိုယ်တိုင်ဆင်ញင်ပြီးတော့ထင်ထင်ရှားရှားမတွေ့ရပြီဘူးလားထင်ထင်ရှားရှားတွေ့နေရတယ် ယဟန္တာဆိုရင်တော့ဖြင့်ဘုန်းကြီးတို့ယောဂီများအကုန်လုံးလွတ်မြောက်ရမယ်ဒီလိုအဲ့လိုလွတ်မြောက်နေတာကိုလည်းပဲပြန်ပြီးတော့ဆင်ကျင်တိုင်းဆင်ကျင်တိုင်းလွတ်မြောက်နေကြောင်းကိုထင်ထင်ရှားရှားမတွေ့ရပေဘူးလားအေးအဲ့လိုတွေ့ရတာကိုသူဝိမု ക്ത ပညာတဲ့ကောင်းစွာလွတ်သောပညာရှိတယ်အဲ့တော့လောဘဒေါသမောဟစတဲ့ကိလေသာတရားတွေကလွတ်သွားတယ်အဲ့လိုလွတ်သွားတာကိုစိတ်ကလွတ်သွားတာကိုနောက်ကပြည့်စုံခဏဆင်ကျင်ပြီးတော့ပြန်ပြီးတယ်ကောင်းစွာလွတ်သောပညာအဲ့ဒါကြီးနဲ့ပြည့်စုံပြီဆိုတော့ဘုန်းကြီးတို့ယောဂီများ ဒီပုဂ္ဂိုလ်ဟာရတ္တမညာပူညာဆက်ရောက်ပြီးတော့ယဟန္တာဖြစ်နေပြီဟုတ်တယ်မလားယဟန္တာဖြစ်သွားပြီဆိုတော့တရားအလုံးစုံဟာအကုန်လုံးသူ့မှာမပြည့်စုံပြီဘူးလားကိလေသာအလုံးကိုအကုန်လုံးပယ်တတ်ပြီးဖြစ်တဲ့အတွက်ကြောင့်မို့ဆင်းရဲဟူသည်များတွေအကုန်လုံးမငြိမ်းနိုင်ပြီဘူးလားတော့ဘုန်းကြီးတို့ယောဂီများအရိယဝါဒအရိယတို့ရဲ့စံအိမ်ဆိုတာဒီအရိယပုဂ္ဂိုလ်များဒီအရိယတို့ရဲ့စံအိမ်တရားတော်ကြီးတွေနဲ့ပဲအကုန်လုံးမနေကြပြီဘူးလားဗျာနေကြတယ်ဟိုပွင့်တော်မူပြီးခဲ့တဲ့ ကကုတ်တန်ခွန်တကုံကတ္တပစတဲ့ဘုရားရှင်ကိုတော်မြတ်ကြီးများနဲ့တကွအာလို့ဘုရားရှင်ရဲ့တပိတာရိယာသူတော်ကောင်းတွေလည်းပဲဒီအရိယာတို့ရဲ့စံနေအိမ်မှာပဲဒီတရားတွေနဲ့မနေကြပေဘူးလားဘုန်းကြီးတို့ပွင့်တော်မူသေးဖြစ်တဲ့ပွင့်တော်မူပြီးဖြစ်တဲ့ဂေါရမမြတ်စွာဘုရားနဲ့တကွဘုရားရှင်ရဲ့တပိတာတန်ဃာရိယာပုဂ္ဂိုလ်များဟာလည်းပဲဒီအရိယာဝါဒအရိယာတို့ရဲ့စံနေအိမ်တရားတော်များနဲ့ပဲမနေကြပေဘူးလားဗျာဒီတရားတော်လည်းပဲနေကြတယ် နောက်ပွင့်တော်မူလန့်ရှိတဲ့အရိမတေယမြတ်စွာဘုရားရှင်တွေကမြတ်စွာဘုရားရှင်ရဲ့ဒတိတာရိယတာဝကတွေလည်းပဲဒီအရိယာတို့ရဲ့စံနေအိမ်တရားရှိတဲ့ဒီအရိယာဝါဒတရားတော်များနဲ့ပဲမနေကြပြီဘူးလားဤဓာတ်နဲ့ပဲနေကြရမှာအဲ့လိုနေသွားမှသာလေအပေဆင်းရဲတွေအာလုံးခန္ဓာဆင်းရဲတန္တရာဆင်းရဲတွေမငြိမ့်နေဘူးလားဗျာဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲအဲ့ဒီဆင်းရဲတွေကုန်ငြိမ့်နေတယ်ဆိုရင်ဒီအရိယာတို့ရဲ့စံနေအိမ်ဒီတရားတော်များနဲ့ပြည့်ပြည့်စုံစုံအားထုတ်ပြီးတော့မနေသင့်မိဘူးလား အဲ့လိုအထုတ်နေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်အရိယာရဲ့စံနေရင်လည်းမနေရပေဘူးလားဒီလိုဆိုရင်အပဲ့ဆင်းရဲခန္ဓာဆင်းရဲသံတရာဆင်းရဲတွေမလွတ်ပေဘူးလားနော်လွတ်တယ်အဲ့လိုလောကမှာအိမ်ဆုံးအိမ်ကုန်လေးနဲ့နေရလို့ရှိရင်ဘေးရန်အန္တရာယ်တွေကြာရောက်နိုင်တယ်ဟုတ်တယ်မလားဆင်းရဲနိုင်တယ်အိမ်ကြီးအိမ်ကောင်းနဲ့နေရပြီဆိုရင်ဘေးရန်အန္တရာယ်တွေမလွတ်ပေဘူးလားအဲ့ဒီလိုပဲအခုပုထုဇဉ်တို့ရဲ့ဘဝပုထုဇဉ်တို့ရဲ့နေအိမ်နေရလို့ရှိရင်အပဲ့ဆင်းရဲလွတ်ပါမလား ဟေးဒီကနေပြီးတော့ဘုန်းကြီးတို့အပယ်ဆင်းရဲလွတ်နိုင်လောက်တဲ့အရိယာတို့ရဲ့စံနေရင်နဲ့နေရပြီဆိုတဲ့အခါကာလကြတော့အဲ့ဒီအပယ်ဆင်းရဲခန္ဓာဆင်းရဲတဏှာဆင်းရဲတွေမလွတ်နိုင်ပြီဘူးလားလွတ်ပြီးတော့အာလုံးမချမ်းသာပြီဘူးလားကဲဒါကြောင့်အရိယာတို့ရဲ့စံနေရင်နဲ့နေနိုင်ဖို့အတွက်ဘုန်းကြီးကဘုန်းကြီးတို့ရှင်မင်းဝန်ဓမ္မမိသားစုများကိုအရိယာဝါတာဆိုတဲ့အရိယာတို့ရဲ့စံနေရင်တရားတော်ကြီးဟောကြားပေးခြင်းဖြစ်ပါတယ်ကဲဒါလေးနောက်ဆုံးဖြစ်တဲ့ဆောက်ပူလေးဆိုအောင်စိတ်ကောင်းစွာလွတ်ပညာလွတ် မချွတ်ကုန်စေပါစိတ်ကောင်းစွာလွတ်ပညာလွတ်မချွတ်ကုန်စေပါ ဒီအရိယာဝါဒတရားတော်7ပါးကိုမြတ်စွာဘုရားအရိယာဝါဒသုတ်တမမဟောခဲ့ပြီဘူးလားဘသူဟောခဲ့တာလဲမြတ်စွာဘုရားဟောခဲ့တာဒါကြောင့်အရိယာဝါဒဟောဖို့ပြဗုဒ္ဓမြတ်ဘုရားလို့ဒီမှာသံပုံလေးပြီးတတ်ထားရအောင်အရိယာဝါဒဟောဖို့ပြဗုဒ္ဓမြတ်ဘုရားအရိယာဝါဒဟောဖို့ပြ ဗုဒ္ဓမြတ်ဖရာရှင်ဘုန်းကြီးတို့ယောဂီများအရိယာတို့ရဲ့စံနေတရား10ပါးပြည့်စုံသွားပြီ ဟုတ်တယ်မလားဒီတရားတွေနဲ့ဒါမိမိတို့ပြည့်စုံနေလို့ရှိရင်အပယ်ဆင်းရဲခန္ဓာဆင်းရဲသန္တရာဆင်းရဲမလွတ်နိုင်ပြီဘူးလား ကဲဒီအရိယာတို့ရဲ့စံနေရင်နဲ့နေရခြင်းဟာဒီအပေဆင်းရဲတွေကအားလုံးလွတ်မြောက်ပြီးတော့မချမ်းသာပေဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲအရိယာတို့ရဲ့စံနေရင်နဲ့နေနိုင်အောင်အထူးအားဖြင့်ဒီပတာရဲကိနာစေတတာတတိအဆောင်ရှောက်လေးထားပြီးတော့ဒါမပြတ်ရှုမှတ်သွားမယ်ဆိုရင်ပြည့်စုံတဲ့ဂုဏ်တွေနဲ့ရောမပြည့်စုံနိုင်ပေဘူးလားပယ်သိပယ်လိုက်တဲ့တရားတွေရောမပယ်နိုင်ပေဘူးလား အားလုံးပယ်သွားပြီးတဲ့အခါကျတော့နောက်ဆုံးဟောကိလေသာမှာမိမိရဲ့စိတ်ဟာရာဂဒေါသမောဟတရားတွေကနေပြီးတော့လွတ်မြောက်တဲ့ပါရမီတို့ရှိမယ်ဆိုရင်အရတမညာပုံညာထိအောင်မရနိုင်ပေဘူးလားအေးအဲ့ဒီကနေလွတ်မြောက်သွားတာကိုတပန်းပြန်ပြီးတော့ဆင်ញင်ပြီးတော့ဟောဝိမု ക്ത တဲ့မိမိရဲ့ပညာနဲ့ဆင်ញင်ပြီးတော့ပြစ္ဆုကနာဉာဏ်နဲ့ရောမသိနိုင်ပေဘူးလားအေးအဲ့ဒီအစဉ်တန်းရောက်သွားပြီဆိုရင်ဘဝဆင်းရဲခန္ဓာဆင်းရဲတန္တရာဆင်းရဲတွေလုံးဝမငြိမ်းနိုင်ပေဘူးလားဗျာ။ အရိယာတို့ရဲ့စံနေအိမ်ထဲမှာချမ်းချမ်းသာသာကြီးနေထိုင်ဆံပြန်သွားနိုင်ပြီနော်ဒါကြောင့်ယေဟိကိစီဘေကဝေအတိတမဒနာအရိယာရိယာဝါတိအဝသိန္တုသဗ္ဗေတိဣမေဝဒတ္တရိယာဝါတိအဝသိန္တုယေဟိကေစီဘိကဝေအနာဂတမတ္တနံအရိယာရိယဝါတိအဝတိတံတိသဗ္ဗေတေဣဒသဗ္ဗေတေဣမေဝဒတ္တရိယဝါတိအဝတိတံတိ ယေဟိကေစီဘိခဝေဣတရေယရိယာရိယဝါတိအဝတန္တိသာဝိတေဣမေဝဒတ္တရိယဝါတိအဝတန္တိဣမေခောဘိခဝေဒတ္တရိယဝတာယေရိယအဝတိတုဝအဝတန္တိဝအဝတိတန္တိဝဒါလေးဆုံးသွားပြီဆိုရင်ဘုန်းကြီးတို့ယောဂီများသာဓုခေါ်ပြီးတော့ဒီနေ့တရားသိမယ်နော်ဘေကဝေယံတော်များအိုချင်တာတို့အတိတမတဏံလုံးလေးကြည့်သောချိန်ကကာလ၌ ယေကေစီအမှန်မရှိကုန်သော အရိယာကိလေသာကင်းစင်အရိယတခင်ရှင်ကောင်းအရှင်မြတ်တို့သည်အရိယဝါဒေအရိယာတို့၏စံနေအိမ်တရားတော်တို့ကိုအဝတိန်တို့ရှေးအခါကလည်းမိဝဲနေထိုင်ငဲကြတဲ့ရင်သုံးစံနေကြကြလေကုန်မည်။ဒါပေအလုံးစုံကုန်သောတေရိယာဒါပေအလုံးစုံကုန်သော တေတို့အရိယာသခင်တို့ရှင်ကောင်းအရှင်မြတ်တို့သည် ဣမေဝါဒတ္တရိယဝါတိဣရိယာတို့ဤစံနေတရားဆေပါတို့ကိုသာလျင်အဝတိန်သူမိဝဲနေထိုင်တော်မူကြလေကုန်ပြီဘေကဝိယံတို့များဥจิตသားတို့အနာဂတမတနာနောင်အနာဂတ်ကာလ၌လည်းယေကေစီအကျဉ်မှမရှိကုန်သောအရိယဝါတိကိလေသာကင်းစေရတခင်ရှင်ကောင်းအရှင်မြတ်တို့ကို အာဝတိတံတိတရင်သုံးစံနေတော့အာဝတိတံတိတရိယာတို့ဤစံနေတရားတို့သို့တရင်သုံးစံနေတော့မူကြအကုန်လတံဒါဝိတေတပ်ပြေလုံးစုံကုန်သောတေထုတေထုရိယာသခင်ရှင်ကောင်းအရှင်မြတ်တို့သည်ဣမေဝရတ္တရိယဝတိဤရိယာတို့ဤစံနေတရားဆေပါတို့ကိုအဝတိတံတိတရင်သုံးစံနေတော်မူကြအကုန်လတံ

အဝတန်တိမိဝဲစံနေတော်မူကြကုန်၏ဘုန်းကြီးတို့ဘုရားရှင်နေတကွပွင့်တော်မူသောတဲ့ဘုန်းကြီးတို့ဂေါရမမြတ်စွာဘုရားရှင်နေတကွအားလုံးတော်ဘုရားရှင်ရဲ့တတိတအရိယတာဝကရိယာဒီအရိယတို့ရဲ့စံနေအိမ်မှာမဆံကြပြီဘူးလားအရိယာတို့ရဲ့စံနေအိမ်မှာမိဝဲစံနေကြပြီသာပေအလုံးစုံကုန်သောတေထိုသဗ္ဗေလုံးစုံကုန်သောတေထိုအရိယတကေရှင်ကောင်းရှင်မြတ်တို့သည်ဣမိဝါဒတ္တရိယဝါတိ ဤရိယာတို့ဤစံနေတရားဆယ်ပါးတို့ကိုသာလျင်အဝတန်တိတရင်သုံးနေတော်မူကြလေကုန်၏ဘေကဝိယံတော်များအိုချင်သားတို့ဘေကဝိယံတော်များအိုချင်သားတို့အရိယာဝန္တာရိယာဝန္တာတရားတော်တို့သည်ဤမိခောဒတ္တဤဆယ်ပါးတို့ပါပေသည်ယေရင်းစေပါတော်ရိယာတို့ဤစံနေတရားတော်တို့ကို ပရိယာရိယာတခင်အရှင်ကောင်းအရှင်မြတ်တို့သည်အဝတိန်တူဝါ အဝတိလူဝါရှိကလည်းမှီဝဲနေထိုင်ခဲ့ကြတဲ့ရင်သုံးစံနေခဲ့ကြလေကုန်ပြီအဝတန်ဒီဝါတဲ့ရင်သုံးစံနေတော်မူကြလေကုန်၏အဝတိတန်ဒီဝါတဲ့ရင်သုံးစံနေတော်မူကြကုန်လိမ့်လက်တံဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါပြီတည်း पूजा